သာသနာတော်တက္ကရာ2544ခုနှစ်လူတော်ဟာကောဇာတက္ကရာ1363ခုနှစ်ဘုရဝတ္တန္တမိုးလရာသီဒုတိယဝါဆိုလပြည့်ကျော်ရှိရမည်ယနေ့ရှင်မင်းဝန်သာသနာရိပ်သာတို့ဓမ္မတာဝနာကုသိုလ်သူလာရောက်ရှိပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ တရားနာပရိသတ်များကုသမာယုန်ဤပေါ်တအောက်ထနထစလုံးပြည့်နေအောင်လာရောက်ပြီးတော့တရားလူလားကြတဲ့တရားနာပရိသတ်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးဝေမှာကအင်္ဂုတ္တရနိကေသဒုက္ခနိဗ္ဗာန်မှာလာတဲ့အာနနေယတုတ်တံခေါ်တဲ့လေးပြချမ်းသာရွေးချယ်ပါဆိုတဲ့တရားကိုဘုန်းကြီး တရားအလှပေးဝေမှာဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုတော်မြတ်ကြီးတာဝတိကြည်မောဇီလဝရွှေကြောင်းကိန်းအောင်မှု့လျော်စံပြောတော်မူစဉ်ချိန်မှာဖြစ်ပါတယ်ဒီချိန်မှာဇေတဝန်ကျောင်းတိုက်တော်ကြီးရဲ့ကျောင်းတရားကြီးဖြစ်တဲ့အနာရဘိန်တထေးဟာယခုလိုတည်င်းနေချိန်ခါကာလဖြစ်ပါတယ် နာရမင်းတထေးဟာဘုရားရှင်ကိုရောင်မြတ်ကြီးထံမောက်ရောက်ပြီးတော့ယုတိသောရှိခိုးဥချပြီးတော့တင့်လျော်လျောက်ပတ်တဲ့နေရာဌာနမှာထိုင်ပြီးတော့နေခြင်းမှာဘုရားရှင်ကိုရောင်မြတ်ကြီးဟာဒီလေးပြာချမ်းသာရေးချယ်ပါဆိုတဲ့ဒီဒေသနာတော်ကိုမြတ်စွာဘုရားဟောကြားတော်မူပါတယ်သတ္တာရိမာနိကပတိဒုက္ခာနိ အဓိကမနိယာနိဒီကမနိယာနိဒီဟိနာကာမဘောဂိနာ ကာလိနာ ကာလံတမယေနတမယံဥပါဒာယကာပတိဒါယကတတိတိကာပတိဒါယကတတိတိကာလိနာကာလံတင့်လျောသောအခါတိုင်းအခါတိုင်းကိုသမယေနသမယံကောင်းမြတ်သောအချိန်တိုင်းအချိန်တိုင်းကို ဥပါဒာယအကြောင်းပြု၍ ကာမဝတ္ထုကိလေသာနှစ်ပြားသောကာမကိုခံစားသောကာမဘောဂိနာဝတ္ထုကိလေသာနှစ်ပြားသောကာမကိုခံစားသောဂိဟိနာလူအပေါင်းသည်အဓိကမဏိယာနိရောက်အာရအကုံသောဒုက္ခနိချမ်းသာတို့သည်စတ္တာရိမာနိလေးမျိုးတို့ပါပေသည်ဆရာရှင်ကိုတော်မြတ်ကြီးကမျိုးတို့ပါပေသည်ဆရာရှင်ကိုတော်မြတ်ကြီးက တာယကတထေကြီးတဲ့အခါအားလျော်စွာတဲ့ရောက်ကြည့်ပြီးတော့လာတဲ့ချမ်းသာမျိုးတွေဆိုတာရှိတယ်တဲ့လောကမှာဝတ္ထုကာမကိလေသာကာမဆိုတဲ့အဲဒီကာမဂုဏ်အာယုန်တွေကိုခံစားပြီးတော့နေကြတဲ့ပုထုဇဉ်လူသားများအတွက်ချမ်းသာလေးမျိုးဆိုတာရှိတယ်အဲဒီချမ်းသာလေးမျိုးဟာဘာတွေလဲကတမဏိသတ္တတွေပဲလူမျိုးတို့နေဟုမူကားတဲ့ အထိဒုက္ခဘောဂဒုက္ခအာနနယဒုက္ခနာဝဇဒုက္ခတိအထိဒုက္ခအထိဒုက္ခ၎င်းအထိဒုက္ခရှိဤဟုစိတ်ကူးရင်ဖြစ်ပေါ်၏လာသောချမ်းသာ၎င်းဘောဂဒုက္ခစိစိချမ်းသာဘောဂဒုက္ခဘောဂဒုက္ခ၎င်းဘောဂဒုက္ခစိစိခံစားရင်ဖြစ်ပေါ်လာသောချမ်းသာ၎င်း အနန္တယဒုက္ခံအာနန္တယဒုက္ခ၎င်းအနန္တယဒုက္ခံကျွင်းမြင်မရှိဟုစိတ်ကိုရင်ဖြစ်ပေါ်၍လာသောချမ်းသာ၎င်းအနဝဇဒုက္ခနဝဇဒုက္ခ၎င်းအနဝဇဒုက္ခံအပြစ်မရှိဟုစိတ်ကိုရင်ဖြစ်ပေါ်၍လာသောချမ်းသာ၎င်းဣတိဣမာနိသတ္တရိဤလေးမျိုးတို့ပါပေတိဘုရားရှင်ကိုရောင်မြတ်ကြီးက တာယကတထေကြီးလောကမှာဝတ္ထုကာမကိလေသာကာမတွေကိုခံစားပြီးတော့နေကြတဲ့ပုဂ္ဂိုလ်များမှာကာအလျော်စွာနေအပြင်ဟောဒီချမ်းသာမျိုးတွေရောက်ရှိပြီးတော့လာတတ်တယ်။အဲ့ဒီချမ်းသာဟာဘယ်နှမျိုးလဲဆိုရင်၄မျိုးရှိရင်အဲ့ဒီ၄မျိုးကဘာလဲဆိုတော့အတ္တိဒုက္ခတဲ့ရှိဤဟုစိတ်ကူးရင်ချမ်းသာစိတ်ကူးရင်ဖြစ်ပေါ်လာတဲ့ချမ်းသာမျိုး။ မိမိမှာပစ္စည်းဥစ္စာတွေငါမှာပြည့်စုံပြီးတော့လာပါပေါ်လာငါမှာရှိပြီလာပါပေါ်လာလို့စိတ်ကိုရင်းဖြစ်ပေါ်လာတဲ့ချမ်းသာဘောဂဒုက္ခအဲဒီလိုရရှိလာတဲ့စည်းစိမ်ဥစ္စာတွေကိုခံစားရင်စံစားရင်နဲ့ဖြစ်ပေါ်လာတဲ့ချမ်းသာဩတစ်ချိန်လုံးခါသလာတုန်းကတော့ဒီလောက်ကောင်းမွန်မကောင်းမွန်လာတဲ့စည်းစိမ်ချမ်းသာတွေကိုငါရလိမ့်မယ်မထင်နဲ့ အခုတော့ယတိစိတ်ရင်ဥစ္စာတွေကိုငါရရှိခံစားစံစားနေရပါပေါ့လားလို့ဒီလိုစိတ်ကူးရင်ဖြစ်ပေါ်လာတဲ့ချမ်းသာနောက်အာနန္ဒယဒုက္ခနဲ့ကျွေးမြီကင်းတဲ့ပုဂ္ဂိုလ်တွေမှာဖြစ်ပေါ်လာတဲ့ချမ်းသာငါမှာသူတစ်ပါးရဲ့ကျွေးမြီတွေဘာတရားတစ်ချမ်းမှမရှိပါလားလို့စိတ်ကူးပြီးတော့ဖြစ်ပေါ်လာတဲ့ချမ်းသာဒီချမ်းသာမျိုးအနဝဇဒုက္ခအပြစ်မရှိဘူးစိတ်ကူးရင်ဖြစ်ပေါ်လာတဲ့ချမ်းသာတဲ့ငါမှာတော့ဖြင့် ကာယကံပြစ်တွေလည်းမရှိဘူးဝစီကံပြစ်တွေလည်းမရှိဘူးမနောကံပြစ်တွေလည်းမရှိဘူးလုံးဝမိမိမှာပြစ်တွေကင်းစင်ပြီးတော့နေပါပေါ်လာလို့အဲ့ဒီလိုစိတ်ကိုရင်ဖြစ်ပေါ်လာတဲ့ချမ်းသာဒီချမ်းသာ၄မျိုးအဲ့ဒီ၄ပြားချမ်းသာရွေးချယ်ပြီးတော့မိမိတို့ဘယ်ချမ်းသာကိုရွေးချယ်ရမလဲဆိုတာကိုနောက်ဆုံးချင်းကြမှာမိမိတို့ပြန်ပြီးတော့စမ်းစစ်ကြည့်ပေါ့ဒီမှာဘုရားရှင်ကိုရောင်မြတ်ကြီးကကျင့်ကြုံလေးအပြင်

ဣရကဟပတိကုလဗုဒ္ဓတဘောကဟွန်တိဥဒ္ဓနာဝိနိယဓိကတာဘာပလပရိစီတာသေရာဝိခိတာဓမ္မိကဓမ္မလတ္တာသောဘောဂမိအတ္တိဥဒ္ဓနာဝိရိယတိကတာဘာဟာပလပရိစီတာသေရဝိခိတာဓမ္မိကဓမ္မလတ္တာတေအဓိကိစ္စတိဒုက္ခံဒီကိစ္စတိသောမနတံဣရဝုစ္စတိကဟပတိအတ္တိဒုက္ခံ ကပတိတယကတတိကြီးဣရာဤလောက၌ကုလပုဒ္ဒတာမျိုးကောင်းတမကုလပုဒ္ဒတာမျိုးကောင်းတမဥဋ္ဌာဏဝိရိယာတိကတာထကြွလုံလာဝိရိယကြောင့်ရအကုန်သောဘာဟပလပရိစီတလယောခွန်အားဖြင့်စီပူ၍ရအစီပူစုဆောင်၍ရအကုန်သောသေရဝေခိတာထွက်ကြယူစည်းစေရသောချွေးပေါက်ရှိကုန်သော ဓမ္မိကာတရားနှင့်ရှင်သောဓမ္မလတ္တတရားသဖြင့်ရအကုန်သောဓမ္မလတ္တတရားသဖြင့်စင်စင်ကြဲကြဲရှားပွေလို့ရလာအကုန်သောဘောကစည်းစိမ်ဥစ္စာတို့သည်ဟွန်တိရှိကုန်၏အဲ့ဒီမှာဒါယကတထေကြီးတဲ့အမျိုးကောင်းသာဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့ထားကြွလုံးလာဝိညာဉ်နဲ့ ကြိုးစားပြီးတော့ခွန်အားစိုက်ပြီးတော့မိမိရဲ့နှစ်ဖူးကချွေးချီမကြအောင်ရှားပွေလုတ်ကင်လို့ရလာတဲ့စီးပွားဥစ္စာတဲ့အဲဒါကိုယ်တိုင်ခွန်အားစိုက်ပြီးတော့နှစ်ဖူးကချွေးချီမကြအောင်ရှားပွေပြီးတော့ရလာတဲ့ရှားပွေလုတ်ကင်လို့ရလာတဲ့ပစ္စည်းဥစ္စာကိုဓမိယဓမ္မလတ္တတရားသဖြင့်ရှားပွေလို့ရလာတဲ့ပစ္စည်းတဲ့စင်စင်ကြဲကြဲရလာတဲ့ပစ္စည်းဘောဂာရှိတဲ့ဥစ္စာတို့ဒီဟွန်ဒီရှိကုန်၏ မင်းငါတော်တော်အမျိုးကောင်းသားပြီးမင်းငါမှာဘောကတရားတပြင်ရှားပွေလိုရလာတဲ့စီစဉ်ဥစ္စာတို့သည်မင်းငါမှာဥဒ္ဒနာဝိရိယတိကတာထာကြွလုံလဝရိယအကြောင်းရာအကုန်သောဘာပလပရိစီတလျောခွန်အားဖြင့်စီစုစုစုဆောင်၍ရအကုန်သောဗေဒဝခိတာထွက်ကြယူစည်းစေရသောချွေးပေါက်ရှိကုန်သောဓမ္မယဓမ္မလတ္တ ဓမ္မိကတရားနှင့်ရှင်သောဓမ္မလတ္တတရားတဖြင့်ရှားပွေ၍ရအကုန်သောဓမ္မလတ္တတရားတဖြင့်ရှားပွေလို့ရလာအကုန်သောဘောဂာစီစဉ်ဥစ္စာတို့သည်အဋ္ဌိရှိကုန်၏ဣတိဤသို့ကြံစည်စိတ်ကူး၍ဒုက္ခဣတိဤသို့ကြံစည်စိတ်ကူး၍ဒုက္ခချမ်းသာကိုအဓိကစ္စတိရ၏ငါမှဒီလိုပင်ပင်ပန်းပန်းခံပြီးတော့

ပစ္စည်းဥစ္စာတွေတစ်ချိန်လောကကာလတုန်းကတော့ဖြင့်မိမိမှာပြည့်ပြည့်စုံစုံနေစရာလည်းမရှိစားစရာလည်းမရှိဝတ်စရာလည်းမရှိယခုမိမိရဲ့ကာယအာညာနာအာနဲ့ဆက်ထုတ်ပြီးတော့သဘူကကြွေးချီမကြအောင်ပင်မခံပြီးတော့ရှားပွေလုတ်ကဲလို့ရလာတဲ့စင်ကြယ်စွာရလာတဲ့ပစ္စည်းတွေယခုရှိလာပါပေါ့လားလို့သိထဲမှာဖြစ်ပေါ်လာပြီဆိုရင် သောမနတံဝမ်းမြောက်မှုကိုကဲတိကိစ္စတိရဤကာပတိဒါယကတထေကြီး ဓမ္ပတိတယကတတိတိဣဒံဤကဲ့သို့သောဒုက္ခကိုဣဒံငါမတရားသဖြင့်ရရှိထသောဇီဝဥစ္စာတွေရှိနေပါပေါ့လားဟုဉာဏ်စီစိတ်ကိုရင်ဖြစ်ပေါ်၍လာသောဒုက္ခကိုအတ္တိဒုက္ခအတ္တိဒုက္ခဟူ၍ဥစ္စတိကောင်းစွာမတွေ့ခေါ်ဆိုအပ်ပါ၏တည်း တရားသဖြင့်မိမိမှာရှားပွေလို့ရလာတဲ့ပစ္စည်းဥစ္စာလေးတွေကိုမှရှိလာပြီဆိုရင်စိတ်ထဲမှာစိတ်ကူးရင်းနဲ့ဝမ်းသာမလားဝမ်းနည်းမလားဗျာစိတ်ဝမ်းသာပြီအဲဒီကြတော့တစ်ချိန်လုံးကတော့ဖြင့်ကိုယ်မှလူစရာလည်းမရှိပေးစရာလည်းမရှိကျွေးစရာလည်းမရှိကိုယ်တိုင်တောင်းမှလက်လုံးမှပါဇက်လုပ်ရတဲ့ဘဝဒီလိုပင်ပင်ပန်းပန်းခံပြီးတော့ကြိုးစားရှားပွေလို့ရလာတဲ့ဝတ္ထုပစ္စည်းတွေငါမှပေါ်ပြည့်စုံလာမှာပေါ့လားငါမှရှိလာပါပေါ့လားလို့ အဲဒီလိုပစ္စည်းဝတ္ထုလေးတွေပိုးပိုးရှန်ရှန်စားရေးဝေရေးနေရေးမှပူရှံပြီးတော့လမ်းလိုပစ္စည်းဥစ္စာလေးတွေစုစုဆောင်းဆောင်းအနေအားဖြင့်ရလာပြီးရှိလာပြီးဆိုပါရင်အဲ့ဒီပုဂ္ဂိုလ်မှာဝမ်းသာရင်ချမ်းသာရင်အဲ့ဒီချမ်းသာကိုအဋ္ဌိဒုက္ခတဲ့ရှိချမ်းသာဗာချမ်းသာခေါ်လဲဘယ်မိမိမှာပစ္စည်းဥစ္စာတွေရှိပြီးချမ်းသာလာပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်မှာဝမ်းသာမှုတွေမဖြစ်ပေဘူးလားဗျာ စိတ်ထဲမှာပစ္စည်းဝတ္ထုလေးတွေအပိုးအရှံလေးတွေရှိလာပြီဥမာအဖြစ်စာရည်လည်းပြည့်စုံနေပြီဝေရည်လည်းပြည့်စုံနေပြီနေထိုင်ရေးလည်းမိမိမှာဟိုတုန်းကလိုတက်တက်တဲတဲမဟုတ်တော့ဘူးနေထိုင်ရေးလည်းပြည့်စုံလာပြီအဲလိုပြည့်စုံလာပြီးတော့အပိုးအရှံလေးရှိလာတဲ့အခါကဏ္ဍကြတော့ဟောကိုလိုချင်တဲ့ယရနာပစ္စည်းလေးတွေရွှေလေးတွေငွေလေးတွေစုဆောင်းပြီးတော့ဝယ်နိုင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာအော်ငါမှတော့ပြင်တစ်ချိန်လုံးကဒီရွှေဆိုတာစင်းတော်မစင်းစားရဘူးငါမှရွှေတွဲလဲငွေတွဲလဲနဲ့ဝယ်နိုင်လာပါပေါ့လားလို့စိတ်ထဲမှာဖြစ်လာရင် အဲ့ဒီသူ့ရဲ့စိတ်ဟာချမ်းသာမလားဆင်းရဲမလားဗျာကဲဒါလေးခံပုံလေးနဲ့မှတ်တမ်းလေးတင်ကြည့်လိုက်ရှားဖွေစီစုစောင်းရှောက်ပြုရှိမှုချမ်းသာခေါ်ပါသည်ရှားဖွေစီစုစောင်းရှောက်ပြု ရှိမှုချမ်းသာခေါ်ပါသည်သုဒီဘုန်းကြီးတို့ယောဂီများသိုးသောကတောကနေပြီးတော့မြို့ကိုတခါရင်အရေးစွန့်ပြီးတက်လာခဲ့တဲ့ပုဂ္ဂိုလ်များ အဲလိုရဲစွန့်ပြီးတက်လာခဲ့တဲ့ပုဂ္ဂိုလ်များဟာစာပိုင်းကတော့ရဲ့သူတစ်ပါးရဲ့အိမ်ဘေးမှာအဖီးလေးချပြီးတော့တင့်တို့အောက်မှာမြေကြီးပေါ်မှာဂွင်းစုပ်ခင်းပြီးတော့တခါနဲ့တနေ့လို့တနေ့စားနဲ့ကြာပွေပြီးလုတ်ကင်စားလာရတဲ့ပုဂ္ဂိုလ်ဟာကြိုးစားပြီးတော့မိမိရဲ့ခွန်အားသလားစိုက်ထုတ်ပြီးတော့နှစ်ပူးကကြွေးချီးမကြအောင်ကြာပွေလို့ရလာတဲ့ဝတ္ထုပစ္စည်းတွေဓမိယလတ္တစင်စင်ကြယ်ကြယ်နဲ့ကြာပွေလို့ရလာတဲ့ဝတ္ထုပစ္စည်းတွေရလာတဲ့အခါကျတော့မိမိရဲ့ သူတော်မရဲ့အိမ်မှာအပီလေးချပြီးတော့နေရင်းကနေပြီးတော့ကိုယ်ပိုင်အိမ်ကလေးနဲ့နေရပြီစားစရာဆိုရင်လည်းပြည့်ပြည့်စုံစုံလေးရရှိလာပြီဝတ်စရာဆိုရင်လည်းပြည့်ပြည့်စုံစုံအဲလိုပြည့်စုံရုံနဲ့မကဘဲနဲ့မိမိမှာဘိုးဘိုးရှမ်းရှမ်းလေးဖြစ်လာပြီဆိုပါရင်မိမိမှာဝတ္ထုပစ္စည်းတွေငွေကြေးတွေအပုံငွေတွေကန်ဆောင်လာနိုင်ပြီဆိုပါရင်အဲ့ဒီတိုင်းသာမိမိဖြစ်လာလို့စိတ်ကူးစဉ်းစားမိမယ်ဆိုပါရင်ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဆင်းရဲမလားချမ်းသာမလားဗျာ။ ဒါအတ္တိဒုက္ခတဲ့ရှိလို့ချမ်းသာနောက်တစ်ခါနံပါတ်နဲ့အနေအချင်းကတမေသဂဟပတိဘောဂဒုက္ခကာပတိတယေကတထေကြီးဘောဂဒုက္ခဘောဂဒုက္ခဟူသည်ကတမေသအဘေပါနိတထေကြီးစည်းစိမ်ခံစားပြီးတော့ချမ်းသာတဲ့ဒုက္ခဆိုတာဘာကိုခေါ်ပါသလဲတဲ့ဒီလိုဘုရားရှင်ကိုရောမြတ်ကြီးကကိုတော်တိုင်မိကွန်းထုတ်ပြီးတော့ကိုတော်တိုင်နေအားဖြင့် ဣရာကပတိကုလဗုဒ္ဓဥဒ္ဓနာဝိရိယတိကတောကတိဟိဘောဂိဟိပါလပလပရိစိတေဟိသီရာဝိခေတေဟိဓမ္မိကေဟိဓမ္မနတေဟိပရိဘုံဇတိပုံညာနိသကရောတိသောဥဒ္ဓနာဝိရိယတိကတိဘောဂိဟိဘာဟာပလပရိစိတေဟိသီရာဝိခေတေဟိဓမ္မိဓမ္မိကေဟိဓမ္မနတေဟိပရိဘုံဇာမိ ဘုံညာနိသကရောမိတိအတိကိစ္စတိဒုက္ခံအတိကိစ္စတိသောမနာတံကာပတိဒါယကတထေတိကာပတိဒါယကတထေတိဥဋ္ဌနာဝိယတိကတိဟိထာကြွာလုံလဝိယဖြင့်ရရှိအကုံသောဘာနာပလပရိစီတေဟိဘာနာပလပရိစီတေဟိလျောခွန်အားဖြင့်စီပုစုဆောင်၍ရအကုံသော သေရဝိခိတေသေရဝိခိတေဟိထွက်ကြယုစီအပ်သောချွေးရှိကုန်သောဓမ္မိကေဟိတရားနှင့်ရှင်းကုန်သောဓမ္မလတ္တေဟိတရားသဖြင့်ရအာကုန်သောဘောဂေဟိစည်းစိမ်ဥစ္စာတို့ဖြင့်ဗံဘောဟိကေဟိစည်းစိမ်ဥစ္စာတို့ဖြင့်ကုလပုတ္တောမျိုးကောင်တအမျိုးကောင်သမိတိဘောဂေစည်းစိမ်ဥစ္စာတို့ဖြင့်ဘောဂေစည်းစိမ်ဥစ္စာတို့ဖြင့်ပြိပုံစတိ၃ဆောင်ခံစား၏ မိမိရဲ့ဒီမှာဓမ္မရလတ္တစင်စင်ကြယ်ကြယ်နဲ့ကိုယ့်ရဲ့လက်ရုံးခွန်အားနဲ့ကြာပွေလို့ရလာတဲ့ဝတ္ထုပစ္စည်းပေါ့။နဘူးကရှိချိန်မှကြအောင်လုံလဆိုင်ပြီးတော့ကြိုးစားအားထုတ်ပြီးတော့ကြာပွေလို့ရလာတဲ့ဓမ္မရဓမ္မလတ္တစင်စင်ကြယ်ကြယ်နဲ့ရလာတဲ့ပစ္စည်းအဲ့လိုပစ္စည်းတွေရလာပြီဆိုရင်နဲ့ရလာတဲ့ပစ္စည်းကိုပရိပုံစတိသုံးဆောင်ခံစား၏မိမိမှာကိုယ်ပိုင်အိမ်လေးမရှိသေးရင်ကိုယ်ပိုင်အိမ်လေးဝယ်ပြီးတော့နေလိုက်မှာပေါ့ ကိုယ်ပိုင်အိမ်လေးရှိလာပြန်တော့လည်းပဲမိမိမှာအသုံးအဆောင်ပစ္စည်းတွေတစ်ချိန်သောခါကာလတုန်းကတော့မိမိမှာပစ္စည်းဥစ္စာရဲ့လို့ဘာမှမရှိတော့သူတော်ရဲ့အိမ်ဘေးမှာဖိလေးချပြီးတော့ပြင့်တော်သလိုအောက်မှာကိုယ်ရေးစုခင်းပြီးအိမ်လာရတဲ့ဘဝကနေပြီးတော့ကိုယ့်ရဲ့အိမ်ပိုင်လေးပြင့်လာတဲ့ခါကာလကြတော့အဲ့ဒီမှာဖြိုမြင်မှုအနေအချင်းကိစ္စကလေးတွေဟောနောက်တခါတိတဲ့ပို့ပြီးတော့ဝိတုကျင်းငွေနေရရှိလာတဲ့ခါကလာကြတော့အဲ့ဒီမှာတီဗီလေးတွေအောက်ဆက်ကလေးတွေအဲ့လိုပေါ့ ဒီလိုရပစ္စည်းစဉ်ဥစ္စာတွေကိုကိုယ်တိုင်ရှားပွေလို့ရလာတဲ့ပစ္စည်းဥစ္စာတွေဖြင့်ပြိဘုံသတိသုံးဆောင်ခံစား၏ဘုံညာနိစ္စကောင်းမှုကုသိုလ်တို့ကိုလက်ပဲကရောတိပြုလို့၏အဲဒီပုဂ္ဂိုလ်ဟာရရှိလာတဲ့စည်းစိမ်ဥစ္စာတွေကိုကိုယ်တိုင်လည်းပဲချမ်းသာတတ်တာအနေအချင်းမိဝဲတွေသုံးဆောင်နေဇာဘွယ်တောက်ဘွယ်ဆိုရင်လည်းမွန်မြတ်တဲ့ဇာဘွယ်တောက်ဘွယ်ဝဘွယ်ဆိုရင်လည်းကောင်းတဲ့အဝတ်အထည်တွေကိုသာဝတ်ဆင်ပြီးတော့ နောက်ပြီးတော့နေစရာထိုင်စရာအနေအချင်းလည်းပဲတဏ္ဍရှင်းရှင်းတင်းတင်းဒေရေအနေအချင်းတတ်တတ်ရရနေထိုင်လို့အဲလိုချမ်းသာတဲ့ပုဂ္ဂိုလ်တွေနေထိုင်တဲ့အစဉ်တန်းထိအောင်မနေထိုင်နိုင်ပေမဲ့မိမိရဲ့အစဉ်တန်းအနေအချင်းသင်လုံးလျောက်ပတ်စွာတဏ္ဍရှင်းရှင်းနဲ့နေထိုင်ဒီလိုနေထိုင်ပြီးတော့ကုသိုလ်ရေးကိုတော့မေ့လျော်နေသလားဆိုတော့ကုသိုလ်ရေးကိုလည်းသူမမေ့ဘူးဘုံညာနေစာကုသိုလ်ကောင်းမှုကိုလည်းပဲကရောတိပြုလို့ဤဩအတိတ်ဘဝက မိမိဒါနာကောင်းမှုတွေပြုခဲ့လို့ဒီဘဝမှာဒီလိုယခုလိုတင့်တော့တင့်နေချမ်းချမ်းသာသာနဲ့နေထိုင်ခဲ့ရလေမိမိတောကနေတင့်နာစဉ်ခါကလာတော့ကတော့ဖြစ်ဒီမှာမိမိရဲ့ခါဝခါစားလေးနဲ့တက်လာခဲ့ရဒီမှာသူတော်ဘာရဲ့အိမ်မအဖိလေးချပြီးတော့အောက်မှာဂုံအိစုခင်းပြီးတော့နေလာခဲ့ရတဲ့ဘဝအခုမိမိရဲ့စင်စင်ကြဲကြဲနဲ့လျုံအားအားကိုပြီးတော့ကြိုးစားပြီးတော့ရှားပွေလာလို့ရလာတဲ့ဝတ္ထုပစ္စည်းတွေငါဒီအတိုင်းနဲ့ ဒီအာယုန်တွေကိုသာဝတ္ထုကာမအနေအချင်းဒီဝတ္ထုပစ္စည်းတွေနဲ့ကာမဂုဏ်အာယုန်တွေခံစားနေလို့တော့မဖြစ်တော့ငါဒါနာကောင်းမှုတွေကိုလည်းပဲပစ္စုပန်နောက်အနာဂတ်ကာလအတွက်မိမိမှာပစ္စုပန်အနေအချင်းဒီဒါနာကောင်းမှုတွေပြုမယ်ဆိုပြီးတော့အဲ့ဒီမှာပုံညာနိစ္စကုသိုလ်ကောင်းမှုကိုလည်းပဲကရောတိပြုလုပ်၏အချို့ပုဂ္ဂိုလ်ကမိမိမှာရှားပွေလို့ရလာတယ်ပစ္စည်းဥစ္စာတွေတိုးပွားလာတယ်ကြီးပွားလာတယ်ချမ်းသာလာတယ် ချမ်းသာလာတဲ့အခါကာလကြတော့ဘာဖြစ်လာလဲဆိုတော့ဒါနကောင်းမှုသီလကောင်းမှုတွေမြင့်နေတတ်လူတရားဟာမိမိစီးပွားဥစ္စာတွေတိုးတက်လာပြီဆိုရင်သတိပြန်ထားရတယ်သိပြီးစီးပွားတွေတက်လာလေဒီလိုမှအန္တရာယ်တွေပုံများလာလေစီးပွားတွေတက်လာလေအန္တရာယ်တွေပုံများလာလေအဲ့ဒီအချိန်မျိုးမှာမိမိတို့ကအသက်ကိုမစွန့်ခြင်းရင်ပစ္စည်းကိုစွန့်ရတယ်ဘာကိုမစွန့်ခြင်းရင်လဲအသက်ကိုမစွန့်ခြင်းရင်ဘာကိုစွန့်ရမှာလဲ အေးပစ္စည်းကိုစွန်ပစ္စည်းဟာအသက်လောက်တန်ဖို့ရှိရလားဗျာအသက်ရှိသင်ရှားရှိနေတဲ့ညတော့ပြင်ဒီပစ္စည်းတွေရှားမယ်ဖွင့်မယ်ဆိုရင်မရနိုင်ပေဘူးလားရနိုင်တယ်တချို့ပုဂ္ဂိုလ်ကမေ့နေကြဒီပါမီတက်လာပြီဆိုရင်ဒါနကောင်းမှုတွေမေ့နေကြတယ်သီလကောင်းမှုတွေမေ့နေကြတယ်ဘာဝနာကောင်းမှုတွေမေ့နေကြတယ်ဒါကဟောရင်ပုဂ္ဂိုလ်ကတော့ပြင်ဒုတိယဖြစ်တဲ့ပုဂ္ဂိုလ်ကစီဝါချမ်းသာတွေစီဝါဥစ္စာတွေတိုးတက်ပြီးတော့လာခဲ့တဲ့အိမ်မယာပိုင်လေးနဲ့မိမိမှာစီဝါဥစ္စာတွေ တိုးတက်လာတဲ့အချိန်ကကဏ္ဍမှာမိမိကိုယ်တိုင်လည်းပဲရှားပွေလို့ရလာတဲ့အထက်ကနေစားလဲစားတယ်။ဘုံညာနေစာကုသိုလ်ကောင်းမှုတို့ကိုလည်းပဲကရောတိပြုတယ်။တောတောအမျိုးကောင်းတတ်သည်ဟံငါသည်ဥဒ္ဒနာဝိရိယတိကတိဟိထာကြွလုံလာဝိရိယဖြင့်ရအကုန်သောထာကြွလုံလာဝိရိယဖြင့်ရအကုန်သောဘာဟာပလပရိစီတေဟိဘာဟာပလပရိစီတေလေယောခွန်အားဖြင့်ရှိဖို့စုဆောင်ရအကုန်သော သေရာဝိကတေဟိထွက်ကြယူစီသောချွေးပေါက်ရှိကုန်သောသေရာဝိကတေဟိထွက်ကြယူစီသောချွေးပေါက်ရှိကုန်သောဓမ္မေဟိတရားနှင့်ရှင်သောဓမ္မလာတေဟိတရားတဖြင့်ရှားပွေလိုရအကုန်သောဘောဂိဟိစီစဉ်ဥစ္စာတို့ဖြင့်ပရိပုံစတိ၃ဆောင်ခံစား၏ဘုံညာနေစာကုသိုလ်ကောင်းမှုကိုလည်းပဲကရောမီပြုလုပ်ရပေ၏ ဣတိဤသို့ကြံစီစိတ်ကူး၍ဒုက္ခချမ်းသာကိုအဓိကစေတိဖြစ်ပေါ်၍လာ၏။ဟောတစ်ချိန်လုံးကမိမိမှာဆင်းရဲပေမဲ့ဆင်းရဲရဲနဲ့ကြာဝေးလုတ်ကိုင်းစားရပေမဲ့လို့လည်းပဲအပိုးချမ်းမရှိ။အခုမိမိရဲ့ကာယအာညာနာအားနဲ့စိုက်ထုတ်ပြီးတော့ကြိုးစားရှာပွေခဲ့လို့မိမိမှာစွစွဆောင်ဆောင်အနေအချင်းသုံးတာဆွဲတတ်တဲ့အတွက်ကြောင့်မို့အခုမှငွေပုံငွေချမ်းလေးတွေရှိလာလို့ကိုယ်အင်ကိုယ်ပိုင်ကိုယ်ချမ်းကိုယ်ပိုင်နဲ့ ကိုယ်ကပိုင်းလေးနဲ့ကိုယ့်အကိုသွားတယ်လာတဲ့ကမှလည်းပဲချမ်းချမ်းသာသာနေတဲ့ထိုင်တဲ့ကမှလည်းချမ်းချမ်းသာသာဖြစ်နေပြီ။အဲလိုချမ်းသာလာတဲ့အတွက်ကြောင့်မို့ကိုယ်တိုင်လေးပဲချမ်းချမ်းသာသာသုံးဆောင်ခံစားရပြီးတော့နောက်တန်ត្រာရေးအတွက်လည်းပဲမိနေလို့မဖြစ်ဘူး။ပုံညာနေတာကုသိုလ်ကောင်းမှုတွေကိုလည်းပဲငါကရောတိပြုမယ်။အဲလိုပုံညာနေကုသိုလ်ကောင်းမှုတွေကိုလည်းပဲပြုလုပ်ပြီးတော့မိမိရရှိပြီးတော့လာတဲ့အဲဒီစည်းစိမ်ဥစ္စာတွေခံစားသုံးဆောင်ရင်းနဲ့ စိတ်ထဲမှာကြံစည်ရင်လည်းဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နေတဲ့ချမ်းသာဣတိဣတုကြံစည်စိတ်ကူး၍ဒုက္ခချမ်းသာကိုအဓိကစ္စတိရရှိပါပေ၏ဒေါမနတန်နှလုံးဒေါမနတန်ဝမ်းမြောက်ခြင်းကိုအဓိကစ္စတိရရှိပါပေ၏အဲလိုဝမ်းမြောက်ဝမ်းသာနဲ့ကြံစည်စိတ်ကူးခြင်းနဲ့ရရှိလာတာအဲတော့ဒီမှာဥစ္စာတွေရရှိလာပြီးရှားပွေထားပြီးတော့ဒီတိုင်းထိမ့်သိမ့်စုဆောင်းထားရုံနဲ့မိမိမှာအကျိုးရှိပါမလားဒီပါးတွေတော့ကိုယ်တိုင်ပင်မခံပြီးတော့ကြားလာပြီး ရှားလို့ရလာတာတွေတချို့ပုဂ္ဂိုလ်ကစားလည်းမစားရဘူးသုံးလည်းမသုံးရဘူးအဲ့လိုပုဂ္ဂိုလ်မျိုးရောမရှိဘူးလားကိုယ်တိုင်လည်းမသုံးရမပြုံရကိုယ်တိုင်လည်းမစားရမတော့ရအဲ့လိုမစားမတော့ရလို့လောင်တမလွန်အရေးကိုတွေးပြီးတော့ဒါနကောင်းမှုတွေပြုသလားဆိုတော့သူတော်ဘာကိုလည်းမပေးရမလူရအဲ့ဒီရှားပွေလို့ရတာတွေကိုတခါနဲ့ဖြစ်ဖြစ်ပါအောင်ဆုတ်ဖြစ်ဖြစ်ပါအောင်ထုတ်ပြီးတော့သိမ့်စေထားရုံနဲ့မိမိရှားရာကျိုးနှပ်ပါမလားမိမိအပင်မခံရာကျိုးရောနှပ်ပါမလား ဒီတော့ကိုယ်တိုင်ရှားလို့ရလာတဲ့ဝတ္ထုပစ္စည်းကိုကိုယ်တိုင်လည်းသုံးစွဲပါဓမ္မလွန်အရေးတန္တရာအရေးအတွက်လည်းပဲဒါနာကောင်းမှုတွေလည်းပဲပြုပါမပြုရပေဘူးလားဗျာဒီဘဝမှာချမ်းသာတယ်ဆိုတာအတိတ်ကဒါနာကောင်းမှုတွေရှိလို့လားမရှိလို့လားတကယ်လို့ဒီဘဝမှာမိမိဟာမေ့လျော့ပြီးတော့ဒီချမ်းသာနေတာနဲ့မိမိကာမဂုဏ်အာယုန်တွေခံစားစံစားရင်ပျော်မွေ့နေတာနဲ့ ဒီလိုလေးနဲ့ပြုံးလေးများသိသွားမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာတန်ត្រာရေးပါမှကောင်းမှုတွေမပြုရလို့ရှိရင်ဖြစ်လာတဲ့ဘဝမှာချမ်းသာမလားဆင်းရဲမလားလဲဖြစ်လာတဲ့ဘဝမှာဆင်းရဲပြီးတော့နေလိမ့်မယ်ဒါကြောင့်ဒီတန်ត្រာရေးကိုလည်းမျှော်တွေးပြီးတော့ကုသိုလ်ကောင်းမှုတွေလည်းပဲပြုမယ်ဆိုပြီးတော့ပြုလုပ်ပြီးတော့မိမိမှာတစ်ချိန်လုံးကမမရှိလို့မလူနိုင်ခဲ့ရအောင်အခုတော့ပြင်ရှိနေရှိလာပြီကိုယ်တိုင်လည်းသုံးဆွဲနိုင်လာပြီ ဘုရားမှုကြီးတဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပဲမိမိလူတန်းနိုင်လာပြီးဒါနာပိကဆွန်ကျဲမှုတွေလည်းပဲပြုနိုင်လာပြီးလို့ဉာဏ်စီစိတ်ကိုရင်နဲ့ဖြစ်ပေါ်လာတဲ့ချမ်းသာအဲ့ဒီချမ်းသာကိုဘောကဒုက္ခတဲ့ခံစားချမ်းသာဣဒံဝဇတိကာပတိဘောဂဒုက္ခံတဲ့ကာပတိဒါယကတထေကြီးဣဒံဤဒုက္ခကိုဣဒံမိမိကြိုးစားအားထုတ်ရှားပွေလိုရလာတဲ့စီစဉ်ဥစ္စာတွေကို သုံးဆောင်ခံစား၍ကုသိုလ်ကောင်းမှုပြုလုပ်ရပေပြီဟုကြံစီစိတ်ကိုရင်ဖြစ်ပေါ်လာတဲ့ဒုက္ခကိုဘောဂဒုက္ခဘောဂဒုက္ခဟူ၍ဟုတ်စတိကောင်းစွာမတွေ့ခေါ်ဆိုအပ်ပါ၏တည်းမတ္တမီတင်လျောသာသာစုစုသာ ကုသိုလ်ပြုသုံးမှုချမ်းသာခေါ်ပါသည်သာသာစုစုကုသိုလ်ပြုသုံးမှုချမ်းသာခေါ်ပါသည် ရှားပွေလို့ရလာတဲ့ပင်မခံပြီးတော့ရှားပွေလို့ရလာတဲ့ဝတ္ထုပစ္စည်းကိုမိမိကိုယ်တိုင်လည်းပဲအဆင့်တန်းမိမိသုံးစွဲတယ်ဘုရားမူကြီးတဲ့သံဃာတော်ရှင်မြတ်တွေဒီနေ့အပြင်သီလဝန္တာသီလနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်များကိုလည်းပဲလှူဒန်းနေမိမိရဲ့နေကြတဲ့ပုဂ္ဂိုလ်များကိုလည်းပဲစွန့်ကျင်တဲ့ပေးကမ်းနေအဲဒီလိုမိမိသံတရာရေးကိုမျှော်တွေးပြီးတော့ပေးကမ်းစွန့်ကျင်လှူဒန်းတဲ့ပုဂ္ဂိုလ်ဟာဖြစ်တရားရဘဝသံတရာမှာချမ်းသာမလားဆင်းရဲမလားဗျာ ဒါကြောင့်ဘုန်းကြီးတို့ရှင်မင်းတို့ဓမ္မမိသားစုများမမေ့နဲ့မိမိယနေ့ရန်ကုန်ရှင်တို့တော်ကြီးမှာဒီလောက်ပြင်းပြင်းတင်းတင်းနဲ့နေနိုင်နေသွားနိုင်နေလာနိုင်နေစားနိုင်နေဒီလိုချမ်းချမ်းသာသာပြည့်ပြည့်စုံစုံလေးနဲ့ချမ်းသာခံစားစံစားပြီးတော့နေနိုင်တာလေးနဲ့ကျေနပ်အားရပြီးတော့မိမိရဲ့တန်ត្រာကြီးကိုမိလျော့ပြီးတော့မနေစေခြင်းမိမိတို့ရဲ့တန်ត្រာနောင်ကြီးအတွက်လည်းပဲဒီရပိုးတည်တဲ့မကချမ်းချမ်းသာသာနေနိုင်အောင် ဒီတဲ့မကချမ်းရတတ်တာစံစားနိုင်ဖို့အတွက်ဒါနာကောင်းမှုတွေဆက်လက်ပြီးတော့ပြုဖို့ရမမေ့ဖို့ရအရေးမကြီးဘူးလားဗျာအရေးကြီးတယ်ဒါကဘောဂဒုက္ခနောက်တစ်ခါနံပါတ်3အနေအချင်းကတမင်စာကဟပတိအာနနယဒုက္ခံကဟပတိဒါယကတထေကြီးအာနနယဒုက္ခအာနနယဒုက္ခဟူသည် ကတမင်စာအဘေဘာနီ ဘုရားရှင်ကိုရောင်မြတ်ကြီးကတာယေကတထေကြီးတဲ့အနတ္တယဒုက္ခဆိုတာဘာကိုခေါ်ပါသလဲတဲ့ကိုရောတိုင်းမေးပြီးတော့ကိုရောတိုင်းဖြေကြတော်မူလို့လို့မေးတယ်မိကုံးကိုကထေတုကမြတ်တာပု္ပ္ပာတဲ့ကိုရောတိုင်းဖြေကြတော်မူမှာမို့မေးတာဤရာဂပတိကုလဗုဒ္ဓောဤရာဂပတိကုလဗုဒ္ဓောနာကတတိကိစီမာရိဓာရိဟိဓာရိတိအပ္ပဝဘဟဝသောနာကတတိ ဒေသိတာရိမိအပ္ပဝဘုံဝါတိအတိကိစ္စတိဒုက္ခအတိကိစ္စတိသောမနတံဣရာဝုဇတိကဟပတိအနန္နယဒုက္ခတိကပတိဒါယကတတိတိဣရာဤလောက၌ဣရာဤလောက၌ဣရာဤလောက၌ကုလဗုဒ္ဓအမျိုးကောင်းသာအမျိုးကောင်းသမီးတိဣရာဤလောက၌ကုလဗုဒ္ဓအမျိုးကောင်းသာအမျိုးကောင်းသမီးတိ မျိုးကောင်းသားမျိုးကောင်းသမီးသည်အပံဝါအနည်းငယ်တော်လိဖြစ်သောဘဟဝါများပြားလှသည်တော်လိဖြစ်သောကိစီတစုံတကုသောကျွေးမြီကိုနာဒါရီဒီမပေးဆက်ရဝါပေးဆက်ပွဲမလိုဒါယကတတိကြီးတဲ့အမျိုးကောင်းသားဖြစ်တဲ့ပုဂ္ဂိုလ်ဟာတခြားသောပုဂ္ဂိုလ်ထံကနေပြီးတော့အနည်းငယ်မျှတော်လိဖြစ်သောဘဝများပြားစွာတော်လိဖြစ်သော အပံဝါနှင်းငယ်မြတ်တော်လီဖြစ်သောဘဝများပြားလှစွာတော်လီဖြစ်သောဂေစီတစုံတကုသောကျွေးမိကိုမြနာတာရိတိမပိစယဝါပိစဖွယ်မလိုသောတောပုဂ္ဂိုလ်သည်သောတောပိစခွင့်မရှိသောပုဂ္ဂိုလ်သည်အာငါသည်အပံဝါနှင်းငယ်မြတ်တော်လီဖြစ်သောဘဝများပြားလှသည်တော်လီဖြစ်သောဂေစီတစုံတကုသောကျွေးမိကို ကိဉ္စီတစုံတကုသောကျွေးကြီးကိုနာတာရေတိမပိစယဝါပိစကွယ်မလို့ဣတိလိုကြံစီစိတ်ကူး၍ဒုက္ခချမ်းသာကိုအဓိကိစ္စတိရရှိပါပေ၏တကယ်လို့မိမိတို့မှာတချိန်လောကကာလကသူတစ်ပါးရဲ့ထံကနေပြီးတော့ကြွေးရင်ယူပြီးတော့နေထိုင်ရမယ်စားသုံးရမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာကြွေးရှင်ရဲ့မျက်နာကိုမကြည့်ရပေဘူးလား ရွေးရှင်ရဲ့မျက်နှာကိုကြည့်တဲ့အခါကလည်းမှတင်းတင်းရင်ရင်ရောကြည့်ရပါမလားမကြည့်ရပါကျွေးရှင်မျက်နှာကိုမကြည့်ရပါအကျွေးရှိတဲ့ပုဂ္ဂိုလ်ဟာနောက်တာအကျွေးတွေမိမိကိုလိုချင်တဲ့အချိန်လေးပဲရအောင်ဒီပေးထားတဲ့ယူထားတဲ့အကျွေးလေးတွေပဲလုံးလုံးစမဆက်နိုင်သေးတဲ့အတွက်ကြောင့်ကိုကျွေးရှင်ကိုမယူတရားပေဘူးလားဗျာအကျွေးရှင်ကိုယူလေယူသေးရတယ်ကြောက်ရောမကြောက်ရွံ့ရဘူးလား ချောင်းကျင်ပါလေအကျွေးရှင်များမြင်ပြီဆိုရင်တခါနဲ့ဘေးကနေပြီးမမြင်သားတဲ့နေရာလေးကနေကိုယ်ဝိုင်းပြီးတော့တခါနဲ့တွားပြန်ပြီအကျွေးရှင်ကနေပြီးတော့ကျွေးကျင်တွေ့လာလို့ရှိရင်ကျွေးတောင်းမှဆိုတဲ့အတွက်ကြောင့်တင်းရတာတွေချောင်းရတာတွေအဲ့ဒီကျွေးရှိတဲ့ပုဂ္ဂိုလ်ကျွေးရှင်ရဲ့မျက်နှာကိုမကြည့်ရတာတွေကျွေးရှင်ကိုကြောက်ရရွံ့ရတာတွေကျွေးရှင်ကိုယူတည်ရတာတွေဒါကျွေးရှိစဉ်ခါကာလတုန်းကယူတည်ရတယ် တကယ်လို့မိမိဟာသူတစ်ပါးရဲ့အကျွေးမိမိမိပေါ်မှာတရားတက်ကြမှမရှိဘူးဆိုပါရင်ကျွေးခြင်းကိုယူသေးစရာ လိုသေးရဲ့လားကြောက်ရွံ့စရာလိုသေးရဲ့လားဘာမှမလိုတော့ဘူးမိမိမှာအကျွေးတွေသူတစ်ပါးရဲ့အကျွေးတွေတရားတက်ကြမှမရှိတော့ဘူးဆိုအကျွေးกินနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိရဲ့တဏ္ဍာမှာသူတစ်ပါးရဲ့အကျွေးအမည်တွေဘယ်လောက်များရှိသေးတယ်လို့စဉ်းစား ရှင်းစားလိုက်တဲ့အခါမှာလုံးဝကျွင့်ကြီးကင်းနေတယ်ဆိုတာကိုသိရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာမလားဆင်းရဲမလားစိတ်ကိုချမ်းသာတယ်သောမနတဝမ်းမြောက်ဝမ်းသာရောမဖြစ်ပေဘူးလားဗျာဝမ်းမြောက်ဝမ်းသာဖြစ်တယ်ကျွေးရှိတဲ့ပုဂ္ဂိုလ်များစဉ်းစားကြည့်ပေါ့သူတော်ရဲ့အကျွေးလေးယူထားရပြီဆိုရင်အဲ့ဒီကျွေးရှင်မျက်နှာကိုသိကြည့်ရတာကျွေးရှင်ဖြစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲအယူတည်နဲ့ပြည်နေရတယ်လက်ဆောင်ပဏ္ဍာဤအနေအချင်းလည်းပဲမပို့ရပေဘူးလား ခိုးရတယ်လက်ဆောင်ပဏာတွေနဲ့ပေးရတယ်မိမိမှာအကျွေးကကြည်အောင်မဆက်နိုင်သေးမဆက်နိုင်သေးတဲ့အတွက်ကြောင့်မို့အဲ့ဒီအကျွေးလေးကိုထားပါအောင်ထားပါအောင်နဲ့တခါတရံမှာအတိုးနဲ့အရင်ဟာတခါလေအရင်ကနေပြီးအတိုးကတောင်းများနေတာရှိသေးတယ်အဲ့လိုအတိုးကြီးကပို့ပြီးတော့များနေပြီဒီကျွေးရမဆက်နိုင်ဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာကျွေးရှင်မျက်နှာကိုလုံးဝတောင်းမကြည့်ရတော့အဲ့ဒီကျွေးရှင်ကိုမြင်ရင်လည်းကြောက်ရွံ့ရတာတွေယူတည်ရတာတွေအများကြီးမလုပ်ရဘူးလားဗျာ လုပ်ရတယ်ဒါကြွေးရှိလို့လားကြွေးကျင်းလို့လားသူတစ်ပါးရဲ့ကြွေးတွေမိမိပေါ်မှာရှိနေတော့ဟောရုပ်သိနေရတာပဲကြောက်ရွံ့နေရတာတကယ်လို့မိမိမှာသူတစ်ပါးရဲ့အကျွေးညီဟာအများကြီးလည်းမရှိဖြစ်တဲ့ဒီဒုက္ခသောတောသူသည်အဟံငါတိကတ္တစီတစုံတယောက်သော ပုဂ္ဂိုလ်အားအပံဝါမိငယ်များသည်လူဖြစ်သောဘဝဝများစွာလတ်သည်များများပြလတ်သည်ဖြစ်သော ပေတိတစုံတကုသောကျွေးမိကိုမြနာတာရိတိမပိစ္ဆယဝါပိစ္ဆဖွယ်မလိုဣတိဤသို့ကြံစီစိတ်ကူး၍ဒုက္ခချမ်းသာကိုအဓိကစ္စတိရရှိပါ၏ဒေါမနတံဝမ်းမြောက်မှုကိုအဓိကစ္စတိရရှိပါ၏ဣဒံဝသတိကပတိအနနယဒုက္ခကပတိဒါယကတထေကြီးဣဒံဤဒုက္ခကို ဤကံငါမှကျွေးမြင်နည်းငယ်များပေးစပ်ပွဲမရှိဟု၍စေကိုခြင်းဖြစ်ပေါ်လာသောဒုက္ခကို အနန္တယဒုက္ခအနန္တယဒုက္ခဟု၍ဟုတ်စတိကောင်းစွာမတွေးခေါ်ဆိုအပ်ပါ၏တည်းပိသံယာခြင်းမရှိခြင်း ကျွေးကင်းချမ်းသာခေါ်ပါသည်ခေါ်ပါသည်ပိဆိုင်ရာခြင်းမရှိခြင်းကျွေးကင်းချမ်းသာခေါ်ပါသည် တဏ္ဍာမှာသူတစ်ပါးကိုပိဿစီယဘာမှမရှိဘူးအတွေ့ကင်းနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာတာပဲဘယ်ချိန်စဉ်းစားစဉ်းစားစဉ်းစားလိုက်တိုင်းစဉ်းစားလိုက်တိုင်းမချမ်းသာပြီဘူးလားကဲမိမိရဲ့ဓမ္မသူတစ်ပါးရဲ့အကျွေးညီဟာနည်းနည်းပဲဖြစ်စီများများပဲဖြစ်စီရှိနေတယ်ဆိုရင်အဲ့ဒီအကျွေးကိုတတိယတိုင်းတတိယတိုင်းစိတ်ချမ်းသာမလားမချမ်းသာဘူးလားလုံးဝမချမ်းသာဘူးစဉ်းစားကြည့်ကိုယ်မှသူတစ်ပါးရဲ့အကျွေးတွေရှိနေတယ်ဆိုတာကိုတတိယလိုက်တိုင်းတတိယလိုက်တိုင်းစိတ်ဟာမချမ်းသာဘူး ကိုယ့်ရဲ့တဏ္ဍာမှာသူတော်ဘာရဲ့အကျွေးအနည်းနဲ့ပဲဖြစ်စီများများပဲဖြစ်စီဘာမှမရှိဘူးဆိုရင်တော့အဲဒီပုဂ္ဂိုလ်ဟာဆေဝါပိဋကပွဲမလို့ဣတိဤလိုကြံစည်စိတ်ကူး၍ဒုက္ခချမ်းသာကိုအဓိကစ္စတိရရှိပါ၏ဒေါမနတံဝမ်းမြောက်မှုကိုအဓိကစ္စတိရရှိပါ၏ဣဒံဝတတိကပတိအနနယဒုက္ခကပတိဒါယကတတိကြီး ဣဒံဣဒုက္ခကိုဣဒံငါမှာကျွေးမြင်နည်းငယ်များပေးစပ်ပွဲမရှိဟု၍စေကိုခြင်းဖြစ်ပေါ်လာသောဒုက္ခကိုအနန္တယဒုက္ခအနန္တယဒုက္ခဟု၍ဟောစတိကောင်းစွာမသွေးခေါ်ဆိုအပ်ပါ၏တည်းပိသယာခြင်း မရှိခြင်းကျွေးကင်းချမ်းသာခေါ်ပါသည်သိဆိုင်ရာခြင်းမရှိခြင်းကျွေးကင်းချမ်းသာခေါ်ပါသည် တဏ္ဍာမှာသူတော်ဘာကိုပိဿတ်စရာဘာမှမရှိဘူးအကျွေးကင်းနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာတာပဲဒီအချိန်စဉ်းစားစဉ်းစားစဉ်းစားလိုက်တယ်စဉ်းစားလိုက်တိုင်းမချမ်းသာပြီဘူးလားဒါမိမိရဲ့ထံမှာသူတော်ဘာရဲ့အကျွေးညီဟာနည်းနည်းပဲဖြစ်စီများများပဲဖြစ်စီရှိနေတယ်ဆိုရင်အဲ့ဒီအကျွေးကိုတတိယတိုင်းတတိယတိုင်းစိတ်ချမ်းသာသလားမချမ်းသာဘူးလားလုံးဝမချမ်းသာဘူးစဉ်းစားကြည့်ကိုယ်မှာသူတော်ဘာရဲ့အကျွေးတွေရှိနေတယ်ဆိုတာကိုတတိယလိုက်တိုင်းတတိယလိုက်တိုင်းစိတ်ရမချမ်းသာဘူး ကိုယ့်ရဲ့တဏ္ဍာမှာသူတော်ဘာရဲ့အကျွေးအနည်းနည်းပဲဖြစ်စေများများပဲဖြစ်စေဘာမှမရှိဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကစဉ်းစားလိုက်တယ်ဆိုရင်အဲ့ဒီစဉ်းစားလိုက်တိုင်းစိတ်လေးချမ်းသာရင်ဝမ်းမြောက်ဝမ်းသာရောမဖြစ်ပေဘူးလားဗျာ။အော်ငါမှအကျွေးတွေသူတော်ဘာရဲ့အကျွေးတွေခင်းနေပါပေါ့လားဝမ်းမြောက်ဝမ်းသာဖြစ်တယ်။အဲ့ဒီချမ်းသာ၃မျိုးဟာကြည်လိုက်မျက်မှောက်ချမ်းသာတွေပဲရှိလို့ချမ်းသာကလည်းဒီမျက်မှောက်မှာပဲ။ ဟောရှိတဲ့ပစ္စည်းတွေကိုခံစားသုံးဆောင်ပြီးတော့ကုသိုလ်ကောင်းမှုပြုပြီးချမ်းသာနေတာလည်းပဲတဟောဒီမျက်မှောက်ချမ်းသာပဲအခုမိမိရဲ့တဏ္ဍာမှာအကျွေးတွေကင်းနေပြီးတော့ချမ်းသာတယ်ဆိုတာလည်းပဲမျက်မှောက်ချမ်းသာပဲနောက်တကနံပါတ်၄အနေအချင်းကတမင်းစကဟပတိအနဝဇဒုက္ခံတဲ့ကာပတိတယကတတိကြီးကာပတိတယကတတိကြီးအနဝဇဒုက္ခံအနဝဇဒုက္ခဟူတိဝါပြိကင်းချမ်းသာဟူတိကတမင်းစအဘေဘာနီ မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဒါရကတထေကြီးတဲ့အနဝဇဒုက္ခပြစ်ကင်းချမ်းသာဆိုတာဘာကိုခေါ်တယ်လဲကိုတော်တိုင်းမေးတော်မူတယ်ကိုတော်တိုင်းမေးပြီးတော့ဘုရားရှင်ကိုတော်မြတ်ကြီးကကိုတော်တိုင်းဖြေကြားတော်မူလိုတဲ့အတွက်ဣရာဂပတိရိယသာဝကောအနဝဇေနကာယကမိနာသမ္မနာကတောဟောတိအနဝဇေနဝဇိကမိနာသမ္မနာကတောဟောတိအနဝဇေနမနောကမိနာသမ္မနာကတောဟောတိ သောနဝဇိနာမိကာယကံကာယကမေနသမ္မနာကတောအနာဝဇိနာဝဇိကမေနသမ္မနာကတောအနဝဇိနာမနောကမေနသမ္မနာကတောတိအတိကိစတိဒုက္ခအတိကိစတိသောမနတံကာမတိတယေကတတိကြီးဣရာဤလောကနာဣရာဤလောကနာအရိယာတဝေကောအရိယာတတိတိအနဝဇိနာအပြစ်မရှိသောကာယကမေနကာယကံနှင့် သမ္မာနာကတောပြည့်စုံသည်ဟောသည်ဖြစ်၏အနဝဇိနာပြင်းမရှိသောဝဇိကမေနဝဇိကနှင့်သမ္မာနာကတောပြည့်စုံသည်ဟောသည်ဖြစ်၏အနဝဇိနာပြင်းမရှိသောမနောကမေနမနောကနှင့်သမ္မာနာကတောပြည့်စုံသည်ဟောသည်ဖြစ်၏သောထိုရိယတဝကသည်အင်္ဂါတိနာဝဇိနာပြင်းမရှိသောကာယကမေနကာယကနှင့်သမ္မာနာကတောပြည့်စုံသည်အမိဖြစ်၏ အနာဝစီနာအပြစ်မရှိသောဝစီကံမိနာဝစီကံနှင့်တမနာကတောပြည့်စုံသည့်အာမိဖြစ်၏အနာဝစီနာအပြစ်မရှိသောမနောကံမိနာမနောကံနှင့်တမနာကတောပြည့်စုံသည့်အာမိဖြစ်၏ဣတိဤသို့ကြံစည်စိတ်ကို၍ဒုက္ခချမ်းသာကိုအတိကိစ္စတိယ၏သောမနာတံဝမ်းမြောက်ခြင်းကိုအတိကိစ္စတိယ၏အဲဒီမှာအရိယာရဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်ဟာ မိမိရဲ့ကိုယ်ကိုမိမိပြန်ပြီးတော့ဆင်ញင်စဉ်းစားကြည့်ဒီနေ့တနေ့တာကာယကံအနေအားဖြင့်ငါဘာပြမှုတွေကျွလွန်မိတယ်လဲတို့သက်တည်းတို့အသက်တမှုတွေပြုမှုခဲ့သလားတို့ဇာခုမှုတွေပြုခဲ့သလားတို့သားအင်ရမှမှုတွေပြုခဲ့သလားမူရင်မင်းလျောစေတတ်တဲ့အရက်သေးစားတွေတောက်စားမိသလားကာယကံအနေအားဖြင့်ငါမှဘာအဖြစ်တွေပြုခဲ့မိတယ်လဲပြန်ပြီးစဉ်းစားပြန်စဉ်းရင်စဉ်းစားလို့ကာယကံအဖြစ်တွေကင်းနေမယ်ဝစီကံအနေအားဖြင့်လည်းပဲမိမိမှာသူတော်ဘာကို မဟုတ်မမှန်တဲ့စကားတွေပြောဆိုခဲ့မိလေသလားဂုံတိုက်တဲ့စကားတွေပြောဆိုခဲ့မိလေသလားကြမ်းတမ်းတဲ့စကားတွေပြောဆိုခဲ့မိလေသလားအနှစ်သာရမရှိတဲ့ကြိမ်ပြင်းတဲ့စကားတွေနဲ့ပြောဆိုမိလေသလားပြန်ပြီးတော့စဉ်းစားစဉ်းစားလိုက်တဲ့အခါမှာအဲ့ဒီဝစီကံအနေအချင်းလည်းပဲအပြစ်ကင်းစင်ပြီးတော့နေမယ်မနောကံအနေအချင်းလည်းပဲသူတစ်ပါးပေါ်မှာမိမိရဲ့စိတ်တရားမကောင်းတဲ့စိတ်တွေနဲ့ကြံစည်နေမိလေသလား သူတော်ဘာတွေပြည့်စည်စေလို့တဲ့စိတ်ခန္ဓာတွေများဖြစ်ပေါ်ပြီးတော့နေခဲ့သလားသူတော်ဘာပေါ်မှာမိမိရဲ့ပြိုင်ပဲပြတဲ့ပုဂ္ဂိုလ်ရဲ့ပေါ်မှာပြည့်စည်စေလို့တဲ့စိတ်ခန္ဓာတွေဖြစ်ပြီးတော့နေခဲ့သလားမကောင်းတဲ့အကြံစီတွေများကြံစီပြီးတော့နေခဲ့သလားပြန်ပြီးတော့ဆင်ញင်စဉ်းစားအဲ့လိုစဉ်းစားလိုက်လို့မိမိဟာကာယကံအနေအချင်းလည်းပဲသူတက်တချင်းဒုစရကိုချင်းသူသားအင်အားပြင်မာခြင်းမူရင်မီလျောစေတတ်တဲ့အယက်တိစာတောက်စားခြင်းဒီမပြုခဲ့ ဝစီကံနေအပြင်လည်းပဲမဟုတ်မမှန်တဲ့စကားတွေမပြောခဲ့ဘူးကြမ်းတမ်းတဲ့စကားတွေမပြောခဲ့ဘူးဂုံချောတဲ့စကားတွေလည်းမပြောခဲ့ဘူးအနှစ်သာရမရှိတဲ့စကားတွေလည်းမပြောခဲ့မနောကံနေအပြင်လည်းပဲသူတစ်ပါးရဲ့ပစ္စည်းတွေကိုပစ္စည်းပစ္စည်းလိုတာသူတစ်ပါးရဲ့ပစ္စည်းစေလိုတဲ့စိတ်ဆန္ဒအနေအပြင်လည်းပဲမဖြစ်ခဲ့ဘူးဆိုရင်မိမိရဲ့စိတ်ဟာစင်ကြဲနေတယ်ဘာဖြစ်နေပါလိမ့်မလဲနော် ကာယကံအနေအချင်းလည်းပဲပြည့်ကင်းစင်ကြယ်နေတယ်ဝစီကံအနေအချင်းလည်းပဲပြည့်ကင်းစင်ကြယ်နေတယ်မနောကံအနေအချင်းလည်းပဲအပြည့်ကင်းစင်ကြယ်နေတယ်အဲ့လိုအပြည့်ကင်းစင်ကြယ်နေတာကိုသာတွေ့ရရင် စိတ်ကုပြီးတော့ကြံစီမိလို့ရှိရင်မိမိရဲ့စိတ်ထဲမှာဝမ်းမြောက်ဝမ်းသာချမ်းသာမှုရင်မဖြစ်နိုင်ပေဘူးလားဗျာတကယ်ပြန်ပြီးတော့စဉ်းစားကြည့်တဏိတာတဏိတာဘုန်းကြီးတို့လေဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာတဏိမိမိမှာဒီနေ့မကောင်းမှုတွေဘာတွေများပြုမိတယ်လဲ မကောင်းတဲ့အပြောဆိုတွေငါများဗာမြန်ပြောမိတယ်လေမကောင်းတဲ့အကြံစီတွေဘယ်လိုများကြံစီမိတယ်လေပြန်ပြီးတော့ကိုယ့်ဟာကိုယ်စဉ်းစားဒီနေ့တားရဲ့ဝင်ငွေထွက်ငွေတွေကိုမိမိတို့နေ့စဉ်နေ့ကုန်တဲ့ခါညရောက်ပြီးအိယာဝင်ကန်နေပြီဆိုရင်ပြန်ပြီးတော့အဝင်ထွက်တွေတခါနဲ့တွက်တယ်လို့ပဲမိမိရဲ့ဘဝမှာလည်းပဲဒီနေ့တားအကုသိုလ်စိတ်နဲ့ကုသိုလ်စိတ်ဘယ်ဟာကများတယ်လေဆိုတာပြန်ပြီးတော့ဆန်းစစ်ဖို့ရမလိုပေဘူးလား တကယ်လို့အကုသိုလ်စိတ်တွေကများလို့မိမိဟာသူတစ်ပါးရဲ့အသက်တတ်တဲ့ဒုစရခုံးမိရင်စသည်ဖြင့်ကာယကံအနေအချင်းလည်းပဲဒုစရိုက်မှုတွေပြုခဲ့မိတယ်။ဝစီကံအနေအချင်းလည်းပဲမုဒ္ဒဝါဒကိုရေချူတောင်းပြီးတော့နေမိတယ်။ဟာသူတစ်ပါးတွေပုံမှန်လည်းပဲတယောက်နဲ့တယောက်ခင်းမင်းနေတာကိုအင်းသူတို့နှစ်ယောက်ကတော့တိတ်ပြီးတွဲမိနေတာငါတော့လည်းဂျာနေတတ်ရှူပေးလိုက်အောင်ပါ။အဲလိုဂုံးတိုက်တဲ့ဇကားတွေပြောဆိုမိရင်ကြမ်းတမ်းတဲ့ဇကားတွေသူတစ်ပါးတွေနားမခံတဲ့ဇကားတွေသူတစ်ပါးတွေအနှစ်သာရမရှိတဲ့ဇကားတွေ ဒါရင်နဲ့မိမိပြောဆိုမိသလားစဉ်းစားပြောဆိုမိတာတွေနဲ့ပြန်ပြီးတော့စဉ်းစားမိမယ်ဆိုရင်ဩငါဒီကနေ့ဒီနေ့တန်လုံးအတွက်ကာယကံအနေအချင်းလည်းပဲမကောင်းမှုတွေပြုမိဝစီကံအနေအချင်းလည်းပဲမကောင်းတာတွေပြောမိမနောကံအနေအချင်းလည်းပဲမကောင်းတာဝိဒညာတွေကြံစီမိနေပါပေါ့လားလို့စဉ်းစားမိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာမလားဆင်းရဲမလားဗျာဆင်းရဲတယ်မစဉ်းစားမိရင်တော့ဘာမှဖြစ်ချင်မှဖြစ်မှာစဉ်းစားမိရင်တော့တကယ်ကိုစိတ်ထဲမှာဆင်းရဲသွားလိမ့်မယ် ကိုယ်စိတ်ထဲမှာသူတော်ဘာပေါ်မှာတခါတည်းမကောင်းမှုတွေကိုဟာပြုမိနေတယ်ပြောမိနေတယ်ကြံမိနေတယ်ဆိုရင်ကတော့ပြင်မိမိစိတ်ဟာဘလို့မှမချမ်းသာနိုင်တကယ်လို့ကာယကဒုစရိုက်အနေအချင်းလည်းပဲမပြုမိဘူးဝစီကဒုစရိုက်အနေအချင်းလည်းပဲမကောင်းတာမပြောမိမနောကဒုစရိုက်အနေအချင်းလည်းပဲမိမိမကောင်းတဲ့အကြံစီမကြံမိဘူးဆိုရင်တော့မိမိကိုယ်ကိုတဏိတာပြန်ပြီးတော့စမ်းစစ်နှလုံးသွင်းကြည့်လိုက်လို့စဉ်းစားကြည့်လိုက်လို့ကာယကံလည်းအပြည့်ကင်းဝစီကံလည်းအပြည့်ကင်းမနောကံလည်းအပြည့်ကင်းနေတာနဲ့တွေ့ရမယ်ဆိုရင် အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ကဘာဖြစ်နေမလဲဗျာစိတ်ကိုချမ်းသာနေတယ်စိတ်ကိုဝမ်းသာနေတယ်အဲ့ဒါအနဝဇ္ဇဒုက္ခတဲ့ဘာဒုက္ခတဲ့လဲအဲ့ဒီအနဝဇဒုက္ခမျိုးရဖို့ဆိုတာဘုန်းကြီးတို့ယောဂီများဒါနာကောင်းမှုလေးတော့ပြုယုံနဲ့လည်းပဲမရနိုင်ဘူးသီလတော့စောက်တည်ယုံနဲ့လည်းမရနိုင်ဘူးဒါနာနဲ့သီလဆိုတာကာယကံနဲ့ဝစီကံကိုသာအပြစ်ကင်းအောင်ထိမ့်ပေးနိုင်တာသီလဆိုတာကကာယကံနဲ့ဝစီကံကိုအပြစ်ကင်းအောင်ထိမ့်ပေးနိုင်တယ် မနောကံကိုတော့သူဟာအပြစ်ကင်းအောင်မထိန်နိုင်တကယ်မနောကံကိုအပြစ်ကင်းအောင်ထိမ့်သိမ့်နိုင်တာကဘာဝနာတရားနဲ့မှပန်နဲ့မှလေဘာဝနာတရားကိုအားထုတ်နေတဲ့ပုဂ္ဂိုလ်များကြတော့ကာယကံရောအပြစ်မကင်းဘူးလားဝစီကံရောအပြစ်မကင်းဘူးလားစိတ်မနောကံရောအပြစ်မကင်းဘူးလားအခုဘုန်းကြီးတို့ယောဂီများဟာလက်တွေ့ဘာတတိပဌာဝိပဿနာတရားတွေကိုစက္ကန့်မိနစ်နာရီအချိန်တိုင်းအချိန်တိုင်းဘာလုပ်နေကြတာလဲ။ အချိန်ရင်တိုင်းရှုမှတ်နေတော့မိမိတို့ဟာရှုမှတ်တဲ့အာယုံပေါ်မှာထိုင်ရင်ထိုင်တဲ့အာယုံပေါ်မှာရရင်ရတဲ့အာယုံပေါ်မှာသွားရင်သွားတဲ့အာယုံပေါ်မှာစားရင်စားတဲ့အာယုံပေါ်မှာလျှောင်းရင်လျှောင်းတဲ့အာယုံပေါ်မှာမိမိရှုမှတ်တဲ့အာယုံပေါ်မှာမိမိရဲ့ရှုစိတ်လေးကံပြီးတော့တည်နေတဲ့အချိန်မှာသူတဲ့တတတူဇာကိုရာတူတန်းအင်ရမှားတာရှိသေးရလားဗျာကာယကအပြစ်မကင်းဘူးလားဝစီကံအနေအချင်းရောမဟုတ်မမှန်တာတွေပြောဆိုတာဂုံးတိုက်တဲ့စကားကြမ်းတမ်းတဲ့စကားအနှစ်သာရမရှိတဲ့စကားပြောဆိုတာရှိသေးရလား ကိုယ်အမှတ်တွေတောင်မှတ်လို့မနိုင်မှတ်စရာတွေအများကြီးကိုယ်မှမှတ်စရာအလုပ်တွေတောင်မအားနိုင်ဘူးစကားပြောဖို့ဆိုတာနေနေတာတာအဲတော့ကိုယ်မှတ်နဲ့ကိုယ်ကိုမလုံးအောင်မှတ်နေတဲ့ခါကာလကြတော့ဟောဝစီကံအနေအားဖြင့်ရောအပြစ်မကင်းဘူးလားကဲစိတ်မနောကံအနေအားဖြင့်ရောအာယုံမှစိတ်မိနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာမကောင်းတဲ့အကြံစီတွေများအကြံစီသေးရဲ့လားမကောင်းတဲ့အကြံစီတွေလည်းဘာမှမကြံစီမိတော့ဘူးဆိုတော့ဟောမနောကံအနေအားဖြင့်လည်းပဲအပြစ်မကင်းဘူးလား ကဲဒီတော့ဝိပဿနာဘာဝနာ လုပ်ငန်းတွေအားထုတ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကာယကံနဲ့အပြည့်ကင်းတယ်ဝစီကံနဲ့အပြည့်ကင်းတယ်မနောကံရောအပြည့်မကင်းနေဘူးလားဗျာလုံးဝကိုကင်းတယ်အဲ့တော့လုံးဝကင်းတော့အခုမျက်မှောက်အားထုတ်နေစဉ်မှလည်းပဲဒီကာယကံဝစီကံမနောကံဆိုတဲ့အပြည့်တွေလုံးဝကင်းတဲ့အတွက်ကြောင့်မချမ်းသာပြီဘူးလားနောက်တမလွန်ဘဝရောက်ပြီဆိုပြန်တော့လည်းပဲဒီအပြစ်တွေလုံးဝကင်းခဲ့တဲ့အတွက်ကြောင့်မို့ဟောငရေတရိစ္ဆာန်ပြိတ္တာအတုရကဲဆိုတဲ့ အပဲ့ဆင်းရဲတွေကရောမလွတ်နိုင်လေဘူးလားကဲဒီတော့ဒီအနဝဇ္ဇဒုက္ခဟာမျက်မှောက်မှာလည်းပဲမချမ်းသာဘူးလားနောက်တမလွန်ဘဝအတွက်လည်းမချမ်းသာနိုင်လေဘူးလားကဲမျက်မှောက်တမလွန်ဘဝနှစ်တန်စလုံးချမ်းသာနိုင်တဲ့အဲ့ဒီအနဝဇ္ဇဒုက္ခဟုတ်တယ်မို့လားဗျာဒါကြောင့်မို့ဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒီကာယကံအနေအချင်းလည်းပဲမိမိကိုယ်ကိုပြန်ပြီးတော့စဉ်းစားကြည့်အပြစ်ကင်းနေတဲ့အနဝဇ္ဇ အပြစ်ကင်းနေတဲ့အနဝဇေနာအပြစ်မရှိသောကာယကံမိတာကာယကံနှင့်အမိကာယကံနှင့်သမ္မနာကတော်ပြည့်စုံသည့်အမိဖြစ်၏ဝစီကံမိနဝစီကံနှင့်သမ္မနာကတော်ပြည့်စုံသည့်အမိဖြစ်၏အနဝဇေနာအပြစ်မရှိသောမနောကံမိနာမနောကံနှင့်သမ္မနာကတော်ပြည့်စုံသည့်အမိဖြစ်၏ဣတိဣသောကြံစီစိတ်ခု၍ဒုက္ခချမ်းသာကိုအတိကစ္စတိရရှိပါပေ၏ဒေါမနတာနှလုံးဒေါမနတာဝမ်းမြောက်ဝမ်းသာခြင်းကို ပฏิကစတိရရှိနိုင်ပါပေ၏အဲလိုကာယကံဝစီကံမနောကံအပြစ်ကင်းစင်နေတဲ့ပုဂ္ဂိုလ်ဟာစိတ်ထဲမှာဘာဖြစ်နေလဲစိတ်ကိုချမ်းသာနေတယ်ဝမ်းသာနေတယ်ခုဘုန်းကြီးတို့ယောဂီများအာယုမစိတ်လေးမိပြီးတော့တဏှာကြီးဖြူမလို့တဏှာကြီးအာယုမစိတ်လေးမိနေရင်တဏှာကြီးအပြစ်မကင်းဘူးလားဗျာကာယကံဝစီကံမနောကံတွေလုံးဝကင်းနေတာပဲ ဟောမိမိတို့ဟာတနေ့လုံးမိမိတို့အာယုံမစိတ်လေးမိအောင်ကြိုးစားပြီးရှုမှတ်နေတယ်တနေ့လုံးအဲ့ဒီပုဂ္ဂိုလ်မှာကာယကံဝစီကံမနောကံအပြစ်တွေမကင်းနေဘူးလားဗျာဟင်အပြစ်တွေကင်းနေတာလေးကိုကပြန်ပြီးတော့စိတ်ကူးမိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဘာဖြစ်သွားမလဲစိတ်ကိုချမ်းသာမယ်ဒါကြောင့်မို့ဣဒံဝစတိကပတိနဝဇဒုက္ခဂဟပတိတယကတထေကြီးဣဒံဤဒုက္ခကိုဣဒံငါမှာအနဝဇကာယကစသည်နှင့်ပြည့်စုံနေပေ၏ဟု ဒီမှာကာယကံအပြစ်ကင်းစင်နေတယ်ဝစီကံအပြစ်ကင်းစင်နေတယ်မနောကံအပြစ်နေအပြစ်ကင်းစင်နေသည်ဟုမိမိကိုယ်ကိုပြည့်စုံနေသည်ဟုစိတ်ကိုရင်ဖြစ်ပေါ်လာတဲ့အဲဒီဒုက္ခကိုအနဝဇာဒုက္ခအနဝဇာဒုက္ခဟူ၍ဝါပြေကင်းချမ်းသာဟူ၍ဟုတ်စတိကောင်းစွာမသွေးခေါ်ဆိုအပ်ပါ၏တည်း ဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်လိုက်ကြအောင်စို့ဒုစရိုင်းမူကင်းမပြူခြင်းပြည့်ကင်းချမ်းသာခေါ်ပါသည်ဒုစရိုင်းမူကင်းမပြူခြင်းပြည့်ကင်းချမ်းသာခေါ်ပါသည် ဒီဒုစရိုက်ကာယကဒုစရိုက်အနေအားဖြင့်လည်းပဲမပြုတ်ဘူးအပြစ်ကင်းနေတယ်ဝစီကဒုစရိုက်မပြုတ်ဘူးအပြစ်ကင်းနေတယ်မနောကဒုစရိုက်အနေအားဖြင့်လည်းပဲအပြစ်ကင်းနေတယ်အဲလိုကာယကဝစီကမနောကအနေအားဖြင့်အပြစ်ကင်းစင်နေအောင်နေနိုင်သွားပြီဆိုရင်တော့အဲဒီပုဂ္ဂိုလ်ဟာမိမိရဲ့စိတ်ထဲမှာကိုယ့်ကိုယ်ကိုပြန်ပြီးတော့တဏှိတာဖြစ်စေစဉ်းစားကြည့်လိုက်လို့အပြစ်ကင်းတာတွေ့ရရင်စိတ်ထဲမှာမချမ်းသာပြီဘူးလားဗျာဒီဘဝမှာလည်းချမ်းသာတယ်လို့မိမိဟာဒီဒုစရိုက်အမှုကင်းနေအားလုံးကင်းနေအောင် ဒီဝိပဿနာဘာဝနာလုပ်ငန်းနဲ့ရှုမှတ်ပြီးတော့ပင်နေတဲ့အတွက်ကြောင့်မို့လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာတန်တရာမှလည်းပဲငရေတိဆန်ပြိတ္တာအတုရကဲဆိုတဲ့အပယ်ဆင်းရဲတွေကမလွတ်နိုင်ပြီဘူးလားဗျာတကယ်လို့ဒီပုဂ္ဂိုလ်ဟာပါရမီတူရှိမယ်ဆိုရင်ရှုမှတ်ပွားများအားထုတ်နေရင်ကဟုတ်တဲ့သောတပတ္တိမညာပူညာလောက်ဆက်ရောက်သောတပန်လောက်ဖြစ်ပြီဆိုရင်အပယ်ဆင်းရဲကလုံးဝမလွတ်နိုင်ပြီဘူးလားဒီတဲ့ညာမိမိပါရမီတို့ရှိလို့ဆက်လက်ကြိုးစားအားထုတ်လို့ဘုန်းကြီးတို့ယောဂီများ ဝိပဿနာဉာဏ်ဤမဉဏ်ဤအစဉ်စဉ်တည်းဒီကိလေသာအသောကုန်ခံယဟနာဖြစ်ပြီးဆိုရင်ဆင်းရဲခတ်သိမ့်နေမငြိမ့်နိုင်ပြီဘူးလားဗျာ။ဒါကြောင့်ဒီနံပါတ်၄ဖြစ်တဲ့အနဝဇ္ဇဒုက္ခကတော့ဖြင့်မျက်မှောက်မှလည်းပဲမချမ်းသာဘူးလား။ဓမ္မလွန်ပါရောမချမ်းသာပြီဘူးလား။ချမ်းသာနိုင်တယ်မျက်မှောက်ဓမ္မလွန်နှစ်တန်သလုံးချမ်းသာနိုင်တဲ့ချမ်းသာမျိုးမို့ဟောဒီတော့ဒီချမ်းသာ၄မျိုးကိုပြန်ပြီးတော့ဆန်းစစ်ကြည့်လိုက် ။ဇန်စစ်ကြည့်လိုက်ရင်အဲ့ဒီနံပါတ်1ကလည်းပဲမျက်မှောက်မှာပဲချမ်းသာတာပဲရှိလို့ချမ်းသာတာ။နံပါတ်2ကလည်းပဲမိမိတို့ဒီမှာရရှိထားတဲ့စီစဉ်ဥစ္စာတွေခံစားရလို့ချမ်းသာတာ။နံပါတ်3ကလည်းပဲမိမိမှာပစ္စည်းဥစ္စာတွေပြည့်စုံနေလို့သူတို့ဘာရဲ့အကျွေးအမီတွေကင်းပြီးတော့နေလို့ချမ်းသာတာဆိုတော့သူတို့ရဲ့ချမ်းသာမှုမျိုးဟာမျက်မှောက်လားမျက်ွယ်လားမျက်မှောက်မှာပဲချမ်းသာတယ်တမလွန်ဘဝအတွက်မဟုတ်ဘူး ဟောဒီအနဝဇဒုက္ခဆိုတာကတော့ဖြင့်မျက်မှောက်မှလည်းပဲစိတ်ကူးလိုက်ရင်မချမ်းသာပြီဘူးလားဇေမနဘဝမှာလည်းအပေဆင်းရဲတွေတန္တရာဆင်းရဲတွေလွတ်မြောက်နိုင်တဲ့အတွက်ကြောင့်မချမ်းသာပြီဘူးလားဗျာဒါကြောင့်ဒီချမ်းသာ၄မျိုးမှာဘယ်ချမ်းသာကိုသာဘုန်းကြီးတို့ယောဂီများရွေးရမှာပါလိမ့်မယ်နံပါတ်၄ဖြစ်တဲ့အနဝဇ္ဇဒုက္ခဒီချမ်းသာကိုသာရွေးအဲဒီချမ်းသာကိုရခြင်းလေဆိုရင်ဘုန်းကြီးတို့ယောဂီများ ကာယကံဒုစရိုက်တွေအပြစ်ကင်းအောင်ဝစီကံဒုစရိုက်တွေအပြစ်ကင်းအောင်မနောကံဒုစရိုက်မှုတွေအပြစ်ကင်းအောင်ဘာကိုပွားရမလဲဆိုရင်ဘာဝနာတရားတွေပွားဒါနနဲ့လည်းပဲသူကမကင်းနိုင်ဘူးကာယကံဝစီကံတော့ကင်းနိုင်တာပေါ့တိလဆောက်တည်မယ်ဆိုရင်ကာယကံနဲ့ဝစီကံအပြစ်ကင်းနိုင်ဒါပေမဲ့စိတ်မနောကံကိုတော့ဖြင့်အပြစ်ကင်းအောင်တိလကဘလို့မှမဆောင်ရနိုင်အဲ့ဒီစိတ်မနောကံမှာအပြစ်ကင်းစေခြင်းနဲ့ဆိုရင်ဘုန်းကြီးတို့ယောဂီများဘာဝနာပွား ဒီဘာဝနာတရားတွေပွားများအားထုတ်သွားမယ်ဆိုပါရင်အဲ့ဒီအားထုတ်သွားတဲ့ပုဂ္ဂိုလ်မှာမျက်မှောက်ဘဝမာရောမချမ်းသာနိုင်ပေဘူးလားချမ်းသာနိုင်တယ်လို့နောက်တမလွန်ဘဝမှာလည်းပဲအပယ်ဆင်းရဲတွေကင်းပြီးတော့မချမ်းသာနိုင်ပေဘူးလားဒီတဲ့ပါရမီတို့ရှိမယ်ဆိုရင်ခန္ဓာဆင်းရဲတန္တရာဆင်းရဲတွေထိအောင်လွန်မြောက်ပြီးတော့မချမ်းသာနိုင်ပေဘူးလားဗျာချမ်းသာနိုင်တယ်ဒါကြောင့်လေးပြားချမ်းသာ နှစ်သက်ရာရွေးပါမြတ်ယောဂီလေးပြာချမ်းသာနှစ်သက်ရာရွေးပါမြတ်ယောဂီ အဲဒီထဲမှာလေးပြာချမ်းသာထဲမှာမိမိတို့နှစ်သက်ရရွေးရမယ်ဆိုရင်ကတော့အနာဝဇ္ဇဒုက္ခပဲဟုတ်တယ်မဟုတ်လားကိုယ်လည်းကအတ္တိဒုက္ခတို့ဘုန်းကြီးတို့ဘောဂဒုက္ခတို့အနန္တယဒုက္ခတို့ဆိုတာကဘုန်းကြီးတို့ဒီအနဝဇ္ဇဒုက္ခကို16စိတ်စိတ်ရင်တောင်တစိတ်တောင်မမှီဘူးတဲ့အနဝဇ္ဇဒုက္ခသေတံကာလနဂတိသောလသိမ့်တိတဲ့ဧတံဤအနန္တယဒုက္ခသာသောဒုက္ခ၃မျိုးသည်အနဝဇ္ဇဒုက္ခတာအနဝဇ္ဇဒုက္ခဤ အနာဝဇဒုက္ခတဏဝဇဒုက္ခဤသောလတာ16စိတ်စိတ်သောကလံအစိတ်တစိတ်ကိုပင်နဲ့ဂတိမထိုက်တန်တော့ပြီတစိတ်တောင်မှမထိုက်တန်ဘူးလေအဲ့ဒီအနာဝဇဒုက္ခကို16စိတ်စိတ်တစိတ်လောက်တောင်မှအဲ့ဒီချမ်းသာ၃မျိုးကမထိုက်တန်ဘူးတဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရွေးချယ်ကြမယ်ဆိုရင်အဲ့ဒီပြစ္ဆုတ်ပံမာယော နောင်တမလွန်ဘဝမှာယောချမ်းသာနိုင်တဲ့ အနဝဇ္ဇဒုက္ခဆိုတဲ့အဲ့ဒီဒုက္ခကိုမရွေးရပေဘူးလားအဲ့လိုအနဝဇ္ဇဒုက္ခကိုရခြင်းနဲ့ရွေးခြင်းနဲ့ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာဘာတရားတွေပွားရမလဲဘာဝနာတရားတွေပွားများအားထုတ်မယ်ဆိုပါရင်အဲ့ဒီအပြစ်ကင်းချမ်းသာဆိုတဲ့အနဝဇ္ဇဒုက္ခအပြစ်ကင်းပြီးတော့မချမ်းသာနိုင်ပေဘူးလားဗျာဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကအိမနိကောကပတိသတ္တရိဒုက္ခနိအဓိကမနိယာနိ ကိနာကမ္မဘောဂိနာကာလိနာကာလသမယေနသမယဥဒ္ဒပါယိကာပတိဒါယကတထေကြီးကာလိနာကာလသင့်လျောသောခါတိုင်းအခါတိုင်းကိုသမယေနသမယကောင်းမြတ်သော အခါတိုင်းအခါတိုင်းကို ဥပါဒါယအကြောင်းပြု၍ဥပါဒါယအကြောင်းပြု၍ကာမဘောဂိနာဝတ္တုကိလေသာနှစ်ပြားသောကာမကိုခံစားသောဂိနာလူပေါင်းသည် အဓိကမဏိယာနိရောက်အရာကုန်သောဒုက္ခနိချမ်းသာတို့သည်ဣမဏိကောသတ္တာရိဤလေးမျိုးတို့ပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြီးသည်အဝစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ဒီမာယာစကြာ ချမ်းသာရေးကိုလည်းရွေးချယ်နိုင်တယ်တမလွန်ဘဝချမ်းသာရေးကိုလည်းရွေးချယ်နိုင်တယ်အဲ့ဒီမျက်မှောက်တမလွန်နှစ်တန်ချမ်းသာရေးဖြစ်တဲ့အဲ့ဒီချမ်းသာရေးကိုလည်းပဲရွေးချယ်နိုင်ပြီးလင်းရှင်မင်းဝန်သာသနာရိပ်တာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဘုန်းကြီးနဲ့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။